နမောတတပခဝတောအရဟတော သမ္မာသမ္ဗုဒ္ဓတ္တာယခု ပါဠိတန်ရုပ်ဖန်လေးနဲ့ပရိဖတ်ရာမှာတတိပိယအချက်များကိုတင်ဆက်ပါမယ်ခင်ဗျာဆရာတော်အရှင်သီလနန္ဒာဘိဝန္တရဲ့ပေကြီးပါဠိတော်အတန်တွဲ့မှန်ရုပ်ဖန်လေးပို့ချချက်ကိုအခြေခံပြီးပါဠိတန်ရုပ်ဖန်လေးနဲ့ပေကြီးရုပ်ဖတ်ရာမှာတတိပိယမဲ့အချက်တွေကို လိုရင်းတိုရှင်းနဲ့လွယ်ကူအောင်အကျဉ်းချုပ်ပြီးတင်ပြပေးပါမယ်ခင်ဗျာဟိုအသင်းသူအသင်းသားတွေပါဠိဘာသာဖြင့်ရေးသားထားတဲ့ဂါထာများနဲ့စကားပြေများကိုဖတ်ဖို့ဝန်လေးနေကြသူတွေနဲ့ပါဠိကိုဖတ်လို့တဲ့လူသစ်တွေအတွက်ရည်ရွယ်ပြီးဒီမှာအတူချုံပြီးအရှင်းလင်းဆုံးတင်ဆက်ထားပါတယ်ခင်ဗျာ ပါဠိအတန်တွေဖြစ်ပေါ်လာဖို့ပြီးနဲ့တရအတန်တို့ကိုအရင်ခံရပါတယ် ဘီးတန်တွေကိုအတန်ဖြစ်ပေါ်ရာဌာနအလိုက်ဘီး၅လုံးပါတဲ့ဝက်ဆိုတဲ့ဘီးအုပ်စု၅ခုနဲ့အဝက်ဆိုတဲ့ဘီးစုမဝင်တဲ့ဘီး၈လုံးတို့ကိုစုစည်းပြီးပါဠိဘာသာမှာဘီးတန်33ခုကိုခြေခံထားပါတယ်ခင်ဗျာပါဠိဘာသာမှာတရအတန်၈ခုရှိပါတယ်အတန်တို့တရတွေကအာဤဥတို့ဖြစ်ကြပြီး အတန်ရှည်တရတွေကတော့အာအီဥအေအောတို့ဖြစ်ကြပါတယ်ဘီဟာတရနဲ့ပေါင်းမှအတန်တန်ဖြစ်ပေါ်ရပါတယ်ဒါကိုအခရာသင်္ကေတအဖြစ်ဖော်ပြရပါတယ်အခရာကြောင့်စာပေဖြစ်ပေါ်လာပါတယ်အခြေခံအကြဆုံးတရတန်ကတော့အအတန်ဖြစ်ပါတယ်ပါဠိဘာသာမှာအခြေခံကြတဲ့အတန်တွေသာပါဝင်လို့မြန်မာဘာသာမှာလောက် အတန်ထွက်မရှုပ်ထွေးလို့ပါဠိဘာသာမှာအတန်ထွက်ဖို့မခက်ခဲပါဘူးခင်ဗျာမြန်မာအခရာနဲ့ရေးသားထားတဲ့ပါဠိဘာသာမှာပြီးစဉ်တွေကြောင့်သာမြန်မာတွေအမြင်စေးနေလို့ပါဠိဘာသာကိုဖတ်ရတာခက်ခဲသလိုဖြစ်နေတတ်ပါတယ်ဒီခက်ခဲကို ဖြေရှင်းပေးဖို့အခုစူးစမ်းထားတာဖြစ်ပါတယ်ခင်ဗျာမူရင်းအခရာမရှိတော့လဲပါဠိဘာသာမှာအတန်ထွက်ကိုစီစဉ်ထားပုံဟာအလွန်ပဲစနစ်ကျလှပါတယ်။ ပါဠိဘာသာမှာအတန်တွေကိုစနစ်တကျဆင်ထားတဲ့နည်းကမြန်မာအက္ခရာဆင်ထားတဲ့နည်းအတိုင်းပဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ပါဠိအတန်ထွက်ကိုဆင်ထားတဲ့နည်းအတိုင်းပဲမွန်နဲ့မြန်မာအက္ခရာတို့ကိုဆင်ထားတာကြောင့်ပါပဲ။ဒါကြောင့်မြန်မာအက္ခရာကိုတတ်သူဟာအခြေခံပါဠိအတန်တို့ကိုလည်းသိပြီးဖြစ်ပါတယ်။အမျော်မြင်ကြီးလာတဲ့ရှေးမွန်မြန်မာပညာရှိများကိုလေးစားစွာကျေးဇူးတင်ပါတယ်ခင်ဗျာ။ ပါဠိတန်ရုပ်အခရာရေးထုံးနဲ့မြန်မာနိုင်ငံမှာအသုံးပြုတဲ့ပါဠိတန်တို့ကိုအခုဆက်လက်ပြီးတင်ပြပါမယ်။ပါဠိဘာသာမှာအခရာ၅လုံးတွဲထားတဲ့ဝက်၅ခုရှိတဲ့အနက်ဝက်အုပ်စုဝင်ပြီးများက ကဝက်မှာကခဂဂနဲ့ငစဝက်မှာစဆဇဇနဲ့ညတဝက်မှာ တထဒဓာနဲ့နတဝက်မှာတထဒဓာနဲ့နပဝက်မှာပဖဘဘာနဲ့မတို့ပဲဖြစ်ကြပါတယ်အဝက်ပြီးများကယရလဝတာဟာနဲ့လာတို့ပဲဖြစ်ပါတယ် ဝက်တစ်ခုမှာဝက်ရဲ့ဒုတိယနဲ့စတုတ္ထအခရာတွေဟာ ပထမနဲ့တတိယအခရာတွေရဲ့လေထွက်တန်ပါတဲ့အခရာတွေဖြစ်ကြပါတယ်။ဝက်အစုံအခရာတွေဖြစ်တဲ့ငါညာနာနာနဲ့မတို့ဟာနှာခေါင်းတန်ပါတဲ့နာတိကအခရာတွေဖြစ်ကြပါတယ်ခင်ဗျာ။အခြေခံမူလအတန်ဟာအအတန်ဖြစ်ပါတယ်။ပြီးတစ်ခုပြည့်အတ္တတန်ပြုတ်ပြီးရင် ရှီရင်အတန်ကိုတိုးစေပါတယ်ဝက်ဆုံးနာတိကပြည့်ပြည့်အတတန်ပြုရင်မူလအတန်ကို ရှည်စေပါတယ်သို့သောဝက်ဆုံးနာတိကပြည့်ပြည့်အတတန်ပြုရင်မူလအတန်ကိုရှည်စေပါတယ်အတတန်ပြုဖို့အတွက်မြန်မာပါဠိအခရာရေးထုံးမှာ ပြီးဆင့်ခြင်းဖြင့်ပြရပါတယ်ပါဠိအတန်ထွက်မြန်မာစာရေးထုံးဖြင့်ပြီးနှလုံးဆင့်ပြီးရေးခြင်းကိုတန်ယုတ်ပြီးစဉ် သို့မဟုတ်ပတ်စင်လို့ခေါ်ပါတယ်မန္တလေးဆိုတဲ့စာလုံးပေါင်းမှာနအခရာနဲ့တအခရာတို့ဆင့်ထားခြင်းဟာတန်ရုပ်သဘောပါပဲတန်ရုပ်မှာအထက်အခရာကသူ့ရဲ့ရှေ့မှာရှိတဲ့အအိဥအေအောတရတို့ကိုအတတ်တံပေးပါတယ်တန်ရုပ်မှာတရတွဲရပါနေရင်၎င်းတရကအောက်အခရာရဲ့အတန်ကိုဖြစ်ပေါ်စေပါတယ် ပုံစံတတ္တတတ္ထာတတ္တိတတ္ထုဓမ္မေဓမ္မောကိစ္စကိစ္စကိစ္ဆောဒုက္ခဒုက္ခေဒုက္ခဒုက္ခိတစသည်တို့ဖြစ်ပါတယ်တန်ရုပ်ပြီးစင်ဒီမှာလဲတိကျလာတဲ့စနစ်ရှိပါတယ်ပြီးစင်ပုံ ၃မျိုးကိုတင်ပြပါမယ်၁ဝက်ပြေးတန်ရုပ်စင်ဒီကဝက်တစ်ခုမှာရှိတဲ့ပထမနဲ့တတိယအခရာတို့ဟာ အချင်းချင်းဆင့်နှံကြပါတယ်ပုံစံကဝက်မှာတက်ကက်ကကစဝက်မှာတစ္ဆမစ္ဆတဝက်မှာတတ္တတတ္တဝပတပ္ပစသည်တို့ဖြစ်ပါတယ်ခင်ဗျာနံပါတ်1 ဝဲပြီးတန်ရုပ်အဖြစ်ပထမအက္ခရာကဒုတိယအက္ခရာပေါ်မှာဆင်းနိုင်သလိုတတိယအက္ခရာကစတုထအက္ခရာပေါ်မှာဆင်းနိုင်ပါတယ်ပုံစံအနေနဲ့ကဝဲမှာယက္ခဗျက္ခတဝဲမှာတတ္ထာတတ္ထာစသည်တို့ပဲဖြစ်ပါတယ်ခင်ဗျာ3ဝက်ဆုံးနာတိကအက္ခရာဟာ၎င်းအက္ခရာအချင်းချင်းဆင့်နိုင်တဲ့အပြင်ဝက်ချင်းတူတဲ့ ရှေ့အခရာလေးလုံးအပေါ်မှာလည်းဆင့်နိုင်ပါတယ်ပုံစံတာဝဲမှာအာတဏတန်တိကန္ထသန္ဒတန်တိစသည်လိုပဲဖြစ်ပါတယ်ခင်ဗျာဝဲအခရာဖြင့်အတတ်တန်ပြုခြင်းကြောင့်တန်ရုပ်ရှိကအခရာရဲ့တရတန်ကိုတိုးစေပါတယ်ပုံစံအာကိုတတ်တတ်လိုက်ရင်အတ်လို့အတန်တိုးသွားပါတယ် အသက်တန်မြတ်ဟာမူလအဖြစ်တတ္တအတန်ကို ဖြစ်စေပါတယ်ပုံစံအတ္တတဘတတ္တစသည်တို့ဖြစ်ပါတယ်သို့တော့ချွင်းချက်အနေနဲ့မြန်မာနိုင်ငံသုံးပါဠိတန်မှာကဝက်နဲ့စဝက်တို့ရဲ့တန်ရုပ်တွေကိုမြန်မာသင်္ဘုံကြီးအတန်ထွက်အတိုင်းအက်သို့မဟုတ်အေလို့မြန်မာတန်ထွက်ပေးရပါတယ်ပုံစံအနေနဲ့တက်ကမစ္ဆစသည်တို့ပဲဖြစ်ပါတယ် ဝက်ဆုံးနှာတိကနှကောင်းတန်အခရာပါတဲ့တန်ယုတ်ကနတ်တတန်ပြုခြင်းကြောင့်တန်ယုတ်ရှိကအခရာရဲ့တရအတန်ကို ရှည်စေပါတယ်ပုံစံအနေနဲ့အာကိုနတ်တလိုက်ရင်အန်လို့အတန်ရှည်ဖြစ်သွားပါတယ်ပုံစံအနေနဲ့ဓမ္မပန္နာတန္တစန္ဒအန္ဒစသည်တို့ပြဖြစ်ပါတယ်ခင်ဗျာချွင်းချက်အနေနဲ့က မြန်မာပါဠိတန်မှာကဝက်နဲ့စဝက်တို့ရဲ့ဝက်ဆုံးအခရာဖြစ်တဲ့ငနဲ့ညတို့ပါဝင်တဲ့တန်ရုပ်တွေကိုမြန်မာသင်္ဘုံကြီးတန်ထွက်တိုင်းငတ်တတန်ဖြစ်အင်းလို့မြန်မာတန်ထွက်ပေးရပါတယ်ပုံစံနေနဲ့မင်္ဂလသင်္ခါရပင်စမပညာစသည်တွေပဲဖြစ်ပါတယ်ခင်ဗျာအဝက်ဘီးစင်ဒီကအဝက်ဘီးတွေဖြစ်ကြတဲ့ယ ရဝနဲ့ဟာတို့ကိုဝက်ပြေးတွေအောက်မှာမြမသင်မုန်းကြီးရင်းဤအတိုင်းရပင့်ရရစ်ဝါဆွဲ ဟာချိုးအနေနဲ့ဖော်ပြပါတယ်အဝဲအခရာပါတဲ့တန်ရုပ်တွေကိုဖတ်ရမှာ အထက်အခရာရဲ့အတတ်တန်အပြင်အောက်ကအဝဲ အခရာတရအတန်ပါပါအောင်အတန်ထွက်ပေးရပါတယ်ပုံစံရပ်ပင့်အနေနဲ့တက်ကြဝက်ကြစသည် ရရဲ့အနေနဲ့ဗြဟ္မအတ္တရစသည်ဖြင့်ဝတ်ဆွဲအနေနဲ့ခွာဟံဒွါရစသည်ဖြင့်ဟထုအနေနဲ့တမ္မာယံမိစသည်ဖြင့်တို့ပဲဖြစ်ကြပါတယ်ခင်ဗျာလနှလုံးဆင့်ညနှလုံးဆင့်ညကြီးတာနှလုံးဆင့်တာကြီးတို့အပြင်မနဲ့တွတို့ကိုလည်းပြေးချွရဲ့အောက်မှာဆွဲပြီးသုံးတာလည်းရှိပါတယ် ပုံစံလနှလုံးဆင့်အနေနဲ့ပန်လင်ကေညနှလုံးဆင့်အနေနဲ့ပညာတနှလုံးဆင့်အနေနဲ့အတ္တမဆွဲအနေနဲ့တတမတွာဆင့်အနေနဲ့ကတော့ဂန်တွာစသည်လိုပဲဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးတော့ရှေးသရတန်တွေအလိုက်တန်ရုပ်ပုတ်တွေရဲ့အတန်ထွက်ပုံကို ကန္တခွဲပြီးအချင်းချင်းတင်ပြပါမယ်ခင်ဗျာပါဠိဘာသာမှာအဣဥအေအောတရအတံပါတဲ့အခရာတစ်ခုရဲ့နောက်မှာတန်ရုပ်ပြီးစဉ်ကိုကတ်လျက်ရေးသားဖော်ပြလေးရှိပါတယ်ဒီမှာကန္တ၄ခုခွဲပြီးတင်ဆက်ပေးပါမယ်ကန္တတိုင်းမှာပဲမူလတန်ရုပ်အတန်နဲ့ဝက်ဆုံးနာတိကတန်ရုပ်အတန်တို့ကိုချွင်းချက်တို့နဲ့တကွအရှင်းပြပေးသွားပါမယ် ပထမကဏ္ဍအနေနဲ့အ၊အိ၊ဥတရနောင်မှန်ရုပ်အတန်တို့ကို တင်ပြပါမယ်။တာမန်အားဖြင့်တန်ရုပ်တွေဟာအ၊အိ၊ဥတရတို့ကိုတတ်တတ်တန်တက်စေပါတယ်။ဆိုလိုတာကအအတန်ကိုအလို့ဤအတန်ကိုအိတ်လို့ဥအတန်ကိုအုတ်လို့အတန်ပြောင်းစေပါတယ်ပုံစံ အနောင်တန်ယုတ်များအနေနဲ့တထဝပတဘစသည်ဤနောင်တန်ယုတ်များအနေနဲ့တိဋ္ဌိတိခာဝိစာစသည်ဥနောင်တန်ယုတ်များကဥတ္တမဒုက္ခရပု္ပ္ပာစသည်ဖြင့်ဖြစ်ပါတယ်မြန်မာပါဠိအတန်အတွက်ချွင်းချက်အနေနဲ့အတရနောင် ကဝတ်နဲ့စဝတ်တို့ရဲ့တန်ရုပ်တွေကမြန်မာတန်ကတ္တတန်နဲ့စတ္တတန်တွေထွက်ပေးရပါတယ်ပုံစံတက်ကလက္ခဏာအက်ကပြက်ကတစ္ဆမစ္ဆမစ္စည်းမစာဒီလိုပဲဖြစ်ပါတယ်ခင်ဗျာဝက်ဆုံးအခရာနာတိကတန်ရုပ်တွေဟာရှေ့ကအဣဥတ္တရာကိုနတ္တအတန်ကိုတက်စေပြီးတော့ အတန်ကိုရှည်စေပါတယ်ပုံစံအနောင်တန်ယုတ်များမှာဝဏ္ဏဓမ္မဝန္ဒကန္ဓစသည်ဖြစ်ပါတယ်ဤနောင်တန်ယုတ်များမှာဒိဏကိဉ္စီဝိညူဟိစသည်ဖြစ်ပါတယ်ဥနောင်တန်ယုတ်များမှာ ပုံညပုံနကုံတလစသည်လိုပဲဖြစ်ပါတယ်ခင်ဗျာမြန်မာပါဠိအတန်အတွက်ချင်းချက်အနေနဲ့ကတော့အတရနောင် ကဝက်နဲ့စဝက်တို့ရဲ့အဆုံးဖြစ်ကြတဲ့ငနဲ့ညတို့ပါတဲ့တန်ရုပ်တွေကမြန်မာတန်ငတ်တတန်ထွက်ပေးရပါတယ်ငါပါတဲ့တန်ရုပ်ကိုကင်းစည်းတင်ကေတနဲ့ပြလေးရှိပါတယ်ပုံစံဝင်ကသင်္ခါရအင်္ဂါပင်စမကိဉ္စီပညာအညတရစသည်လိုပဲဖြစ်ပါတယ်ညနှလုံးစစ်ဖြစ်တဲ့ ညကြီးရဲ့အထက်ညကငတ်တအတန်တက်စေပါတယ်ပုံစံပညာအဘိညာပုံညစသည်လိုပဲဖြစ်ပါတယ်အခုဒုတိယကဏ္ဍအနေနဲ့ဧတရနောင်တန်ရုပ်အတန်တို့ကိုတင်ပြပေးပါမယ်ဧတရနောင်တန်ရုပ်များဟာ ရှေ့ရတရကိုစတ္တတန်သက်စေပါတယ်ပုံစံဣထမိတ္တ တစ်ထော ပူရစ်တောဥပိ္ခာစသည်လိုဖြစ်ပါတယ်ဧတရနောင်ဝက်ဆုံးနာတိကတန်ယုံများက ရှေ့ကဧတရတန်ကိုငတ်တတန်တက်ပေးခြင်းဖြင့်အင်းလို့အတန်ထွက်စေပါတယ်ပုံစံပူရင်တံဓာတ်တင်တိဝိနာတမင်တုစာဒီလိုပဲဖြစ်ပါတယ်ခင်ဗျာယခုတတိယကန္တအနေနဲ့ဩတရနောင်တန်ရုပ်အတန်တို့ကိုတင်ပြပေးပါမယ် ။တာမန်အားဖြင့်တန်ယုတ်ကဩတရာကိုလည်းတတ်တတ်အတန်တက်ရောက်စေလို့ ought အတန်ထွက်လာပါတယ်။ဒါကိုမြန်မာပါဠိအတန်မှာ ut လို့မြန်မာအတန်ထွက်ပေးရပါတယ်။ပုံစံဘုစင်ကေတွဋ္ဌာနံတွဋ္ထိန်ပါမုဇ္ဇစသည်တို့ဖြစ်ပါတယ်။ချွင်းချက်အနေနဲ့ကကဝဲဩဒရနောင်တန်ရုပ်အတွက်အောက်လို့မြန်မာဆန်ဆန် မြန်မာပါဠိတန်ထွက်ပေးရပါတယ်။ပုံစံမောက်ကလာနာအောက်ကန်တိတ်ခနေ ပါမောက်စာစသည်တို့ပဲဖြစ်ပါတယ်။ဩတရဏံဝဆုံနာတိကတန်ယုများကရှေ့ကဩတရတန်ကိုနတ်တတန်တဲ့ပေးခြင်းဖြင့် on လို့ထွက်ရပါမယ်။ဒါကိုမြန်မာအတန်အဖြစ်ဖြင့် on လို့ထွက်ပေးရပါတယ်။ပုံစံဟွန်တုကွန်ဒီညာ စသည်တို့ပဲဖြစ်ပါတယ်ခင်ဗျာစတုဒ္ဓကန္ဓအနေနဲ့အဝတ်တန်ယုံများဖြစ်ကြတဲ့ပင့်ရစ်ဆွဲထိုးစသည်တို့ပါဝင်တဲ့တန်ယုံများအတန်ထွက်ပုံကိုတင်ပြပါဦးမယ်ပင့်ရစ်ဆွဲထိုးပါတဲ့တန်ယုံများကိုဖတ်ရမှာအထက်အခရာဆိုင်ရာအတန်ကို ထွက်စေရတဲ့အပြင် အောက်တန်ယုံနဲ့သက်ဆိုင်တဲ့အတန်ကိုပါအတန်ထွက်ပေးရပါတယ်အတန်နှစ်တန်ပေါင်းပြီးထွက်ပါတယ် ပုံစံရပ်ပင်းပါတဲ့အတန်ရုပ်အတန်ထွက်တွေကတော့တက်ကြဝက်ကြအေယဇေယတုအဋိဋ္ဌေယဥပ္ပစ္စေယစသည်လိုဖြစ်ပါတယ်ရရပါတဲ့တန်ရုပ်အတန်ထွက်တွေကတော့အတ္တရဗတ္တရာနိဥတ္တရာတိဣန္ဒြေစသည်လိုဖြစ်ပါတယ်ဝတ်ဆွဲပါတဲ့တန်ရုပ်အတန်ထွက်များကတော့ကတ္တဝါနဝန္ဒိတဝါဒိတ်တဝါ ဟုတ်တွာစသည်လိုပဲဖြစ်ပါတယ်ဟတ်တို့ပါတဲ့တန်ရုပ်အတန်အတွက်များက အမာကံအမေဟိသာသနမိဝိကေရှမေရှံထံလေနဂိမာန တုံမေဝိရုံလကောတမှုပဖြုံလောစသည်လိုပဲဖြစ်ပါတယ်ခင်ဗျာဒီတန်ရုပ်များနဲ့တွဲပြီးလေ့လာနိုင်တဲ့မအဆင့်ခံတန်ရုံများ ဒါကိုမွန်ဘာသာမှာမဆွဲလို့ခေါ်ပါတယ်ပုံစံအဖြစ်တတ္တမအာယတမတတ္တမိန်စတဲ့ပုံများနဲ့ဗြဟ္မပုတ်တော်ပဲဖြစ်ပါတယ်ဗြဟ္မပုတ်ကိုမူလအဖြစ်ဗြဟ္မာလို့အတန်ထွက်ပါတယ်နိုင်ငံတကာမှာဒီအသုံးကိုအသုံးကြပါတယ်မြန်မာပြည်မှာအကျွပညာရှင်ကြီးများကလည်းဒီအတိုင်းပဲအတန်ထွက်ကြပါတယ်သို့တော်လည်းမြန်မာပြည်မှာမြန်မာသံပြုတ်ပြီး ပြန်မလို့အတန်ထွက်ရင်လည်းဖြစ်ပါတယ်။ဒါကမိမိတို့ကြိုက်နှစ်သက်ရာနည်းကိုသုံးနိုင်ပါတယ်။ယခုရပ်လက်ရပ်ပင်တန်ရုပ်အကြောင်းတင်ပြပါမယ်။အတရနောင်ရပ်လက်ရပ်ပင်နဲ့ရပ်လက်ဟာထိုးတို့ရဲ့အထက်ရကယတ္တအတန်ကိုဖြစ်စေပါတယ်။ပုံစံအေယဝိကေရှစသည်ဖြင့်ဖြစ်ပါတယ်။ဣတရနောင် ရက်ပလက်ရက်ပင်တန်ရုပ်ရဲ့အထက်ရကနတ်တအတန်ကိုဖြစ်စေပါတယ်ပုံစံအဖြစ်နေယာနိကာစသည်တို့ဖြစ်ပါတယ်ဧဒနာနောင်ရက်ပလက်ရက်ပင်တန်ရုပ်ရဲ့အထက်ရကအတန်မထင်ရှားလို့အေးအတန်ကိုပဲဖြစ်စေပါတယ်ပုံစံဇေယတုအဒိဋ္ဌေယဥပဝဒေယုံဥပ္ပစ္စေယစသည်လိုပဲဖြစ်ပါတယ်ဆက်လက်ပြီးတော့လတွေးပေါ်လနှဆင့် တန်ရုပ်အကြောင်းကိုတင်ပြပါမယ်။လတွေးပေါ်အဆင့်မှာအထက်ကလကရှေ့တရကိုနတ်တတန်တက်စေပါတယ်။ပုံစံပန်လင်ကေမိန်လာအုံလောကရတံဒုတ်ထုံလာဟိစသည်တို့ဖြစ်ပါတယ်။တနှလုံးဆင်းဖြစ်တဲ့တကြီးကတတတန်တက်စေပါတယ်။ပုံစံတတတိတ်တဒုတ်တစသည်တို့ပဲဖြစ်ပါတယ် အခုဆက်လက်ပြီးတော့ပါဠိဖတ်ရမှာ အထူးမှတ်သားရမယ့်အချက်ချို့ကိုတင်ပြပါရစေ1ပါဠိဘာသာမှာရာဂောက်ကိုအင်္ဂလိပ်အခရာ R လို့ရှာလိတန်ဖြင့်ရလို့ပဲအမြဲဖတ်ရပါမယ်ရလို့ဘယ်တော့မှမဖတ်ရပါဘူးအတန်ထွက်မှာရင် အတိတ်ပဲပါ လွဲချော်သွားနိုင်ပါတယ်ပုံစံရတအရတာကိုယတလို့ဖတ်ရင်အချွေရန်လို့အတိတ်ပဲလွဲသွားပါမယ်ထို့အတူပဲဝရ ပေးသည်ကိုဝရလို့ဖတ်ရင်ပျက်စီးသည်လို့အတိပဲလွဲသွားပါမယ်တရဏစီကတိကိုတယနလို့ဖတ်ရင် အိတ်တီလို့မလိုလားတဲ့အတိပဲတွေကိုဖြစ်ပေါ်စေပါတယ်နှစ်ပါဠိဘာသာမှာအေအခရာကိုအေလို့ပဲအတန်ထွက်ရပါတယ်တန်ယုတ်နဲ့ဆက်ပြီးလဲရှေးစည်းခေါ်တဲ့ဝိဆတ်နှလုံးပေါက်အတန်မပါစေရပါဘူးပုံစံအဖြစ် A1 Gisantu Bante စသည်တို့ဖြစ်ပါတယ်3ပါဠိဘာသာမှာပဘမတို့ကိုမူရင်းအတန်အတိုင်းပဲဖတ်ရပါတယ်ပြဗျမြလို့ဘယ်တော့မှမဖတ်ရပါဘူးပုံစံမေတ္တာပညာပင်စမတပ်ပင်ညုပစ္စယောစသည်တို့ဖြစ်ပါတယ်ဒါတွေကိုမြန်မာသံနဲ့မေတ္တာ ပညာပြင်စမတပ်ပြင်ညုပြည့်စရောလို့ဖတ်ရင် ပါဠိတန်အနေနဲ့မမှန်ပါဘူးမြန်မာစကားအနေနဲ့သုံးရင်တော့ဖြစ်ပါတယ်လေးပါဠိဖတ်ရမှာမူရင်းပုတ်တို့ကိုဖွဲ့စည်းထားတဲ့ဓာတ်နဲ့ပစ္စည်းတို့ကိုမူတည်ပြီးတွဲ၍ဖြစ်စေ ခွဲ၍ဖြစ်စေဖတ်ရပါတယ်အတန်အတွက်အမှားအမှန်ကိုပုတ်ရင်းဖြစ်တိုက်ဆိုင်ပြီးဆုံးဖြတ်ရပါတယ် ပုံရိပ်နဲ့တိုက်ဆိုင်ပြီးအတန်အတွက်အမှန်နဲ့ဖန်တီးကိုအနည်းငယ်မိတ်ဆက်တင်ပြပေးပါမယ်အချွတ်ပါဠိပုံများကိုအတန်ပြေပြစ်ဖို့တွဲဆက်ပြီးအတန်ထွက်ရတာတွေရှိပါတယ်မြန်မာစကားမှာရွာသားယာကိုရတရာကံပါယံကို ကပယံလို့အတန်ထွက်ရတဲ့သဘောပါပဲပုံစံအနေနဲ့ပြရရင်အဆိုတဲ့ပုံနဲ့ပအခရာနဲ့စတဲ့ပုတ်တို့ကို ပေါင်းစပ်ရမှာအတန်ချောအောင် ပြေပြစ်အောင်လို့တန်တိဆက်ပေးရတဲ့သဘောအရပကိုနှလုံးဆင့်တွေးပေါ်ပြူပြီးဆက်သွယ်ပေးရပါတယ်ဒီမှာအဆိုတဲ့ပုတ်ကမဟုတ်မရှိဆိုတဲ့အငင်းသဘော negative sense ကိုပြရပါတယ်အပုတ်နဲ့ပမတ်တာပုတ်တို့ပေါင်းစားလိုက်ရင်တန်တိသဘောအရပအခရာကို ပနှလုံးဆင့်ပတွေးပေါ်ပြုတ်ပေးရပါတယ်ဒီတော့အပမတ္တာဆိုတဲ့ပုတ်ဖြစ်လာပါတယ် မမေ့လျော့ကြသည်ဖြစ်၍လို့အတိပ္ပယ်ရပါတယ်။ဒါကို အပ္ပမတ္တာလို့အတန်ထွက်မယ်ဆိုရင် အပ္ပပုတ်နဲ့မတ္တာပုတ်တို့ဆက်ထားတဲ့ပုတ်ရဲ့အတိပ္ပယ်ဖြစ်တဲ့နည်းသောအတိုင်းရှိရှိသည်လို့မလိုအပ်တဲ့အတိပ္ပယ်ထွက်လာပါမယ်။ဒါကြောင့်အတန်ထွက်မှန်ဖို့အရေးကြီးလာပါတယ်။ပရိတ်ပါဠိမှာမရှိမဟုတ်ဆိုတဲ့သဘောကိုပြတဲ့အပုတ်နဲ့ပအခရာနဲ့စတဲ့ပုတ်တွေတွဲဆက်ထားတာအတော်များများပဲရှိပါတယ်။ အတန်ထွက်ချောမွေ့ဖို့တန်တိသဘောအရပအခိယကို တွေးပေါ်ပြုပြီးပုံနှစ်ခုကို တွဲဆက်ပေးရပါတယ်ဒါတွေကအပမာရော အပမတ္တာအပကဘောအပမာနောအပတန်နေဟိအပတိဝတိယံတို့ဖြစ်ပါတယ်တန်တိသဘောအရပအခိယကို တွေးပေါ်ပြုထားတဲ့အခြားပုတ်တွေလည်းရှိပါတယ်အဲဒါတွေကတော့တုတ်ပတိပန်နောဥစုပတိပန်နော ညာယပฏิပန်နောတာမိစိတ်ပฏิပန်နောတုတ်ပပါဝိပမုတ်တောဝိပမုတ်တတဝနပကုံပေစတုတ်ပတိဟိဗျာမပပါယဒုက္ခပတ္တာဘယပတ္တာတောကပတ္တာဗလပတ္တာတို့ပဲဖြစ်ပါတယ်ခင်ဗျာပရိပါဠိမှာသတိပြုဖို့ကနဲသောဆိုတဲ့အတိပ္ပယ်ရှိတဲ့အပ္ပပုတ်ကတပုတ်ပဲပါပါတယ်အဲ့ဒါကတော့မေတ္တာသုံးမှအပ္ပကိစ္စောပုတ်ပဲဖြစ်ပါတယ် နည်းသောအမှုကိစ္စရှိသည်ကိစ္စနည်းသည်လို့အတိပ္ပယ်ဆောင်ပါတယ်နံပါတ်5အတန်ထွက်ချောအောင်စီစဉ်ထားတဲ့အခြားတန်တိပုတ်တွေလည်းများစွာ ရှိပါသေးတယ်ပုံစံအနေနဲ့အနည်းငယ်ပြရမယ်ဆိုလို့ရှိရင်တန်နဲ့အနန္တရပုတ်တို့ကို တွဲဆက်လို့ဖြစ်လာတဲ့ပုတ်ကိုတမနန္တရလို့တွဲဆက်ပြီးဖတ်ရပါတယ်ပုံရင်းကိုသိထားလို့ဒါကိုတမနန္တရတမနန္တရလို့မဖတ်သင့်ပါဘူး ထို့တူပဲဣဒံနဲ့အဝေါစာပုတ်တို့ကိုဣဒံမဝေါစာမေနဲ့အဟံတို့တွဲဆက်ပြီးတော့မြာဟံခောနဲ့အဟံတို့ကို တွဲဆက်ပြီးခွာဟံသူနဲ့အခါတော်တို့ကိုတွဲဆက်ပြီးတော့တွက်ခါတော်အာနဲ့တန်နဲ့ပကံပိယောပုတ်တို့ကိုတွဲဆက်ပြီးအတံပကံပိယောမုတ္တကနဲ့ဥတ္တမတို့ကိုတွဲဆက်ပြီးတော့ မုတ်တကုတ်တမလို့တွဲဖတ်ရပါတယ်ဒီမှာပုတ်ရင်းကိုမငယ်ပဲမုတ်တအကုတ်တမလို့အတန်ထွက်မှားတတ်ကြပါတယ်အန္တရနဲ့အိတ်ခေပုတ်တို့ကိုတွဲပြီးအန္တလိခေလို့တွဲပြီးဖတ်ရပါတယ်ဒီမှာတော့အန္တလိခေလို့နှုတ်တဲ့မှားတတ်ကြပါတယ်ထေရတနဲ့အင်္ဂုလိမာလတာပုတ်တို့ကိုတွဲပြီးတော့ထေရသင်္ဂုလိမာလတာစတူဟိနဲ့ အပါယေဟိပုတ်တို့ကိုတွဲပြီးတော့စတုဟပါယေဟိလို့တွဲပြီးဆိုရပါတယ်ဒါကိုစတုဟပါယေဟိလို့ဆိုတာသိပြီးတော့မသိတော့ပါဘူးစိန်တရနဲ့အိမ်သူပုတ်တို့ကိုတွဲပြီးတော့စိန်တရိန်သူလို့ပူဇနာနဲ့အေယာနံတို့တွဲပြီးတော့ပူဇနေယနံအမှန်ဆိုရပါတယ်ပုတ်ရင်ကိုတိုက်ပြီးတော့ပူဇနေယနံဆိုတာလွဲနေကြောင်းဒီမှာသိရပါတယ် သဗ္ဗညုတပုတ်ညာနာပုတ်နဲ့ပฏิဝေဒံပုတ်တို့ကိုတွဲဆက်ပြီးတော့သဗ္ဗညုတညာဏပฏิဝေဒံလို့အတာပြပြအောင်တွဲဆက်ပြီးဖတ်ရပါတယ်ခင်ဗျာဆရာတော်အရှင်သီလနန္ဒာဘိဝန္တရဲ့ပို့ချချက်ထဲမှာဘဂဝတ္တောပုံနဲ့စပ်ပြီးတော့အရှင်းပြထားတာဟာအလွန်ပဲမှတ်သားဖို့ကောင်းပါတယ်ဒီပုတ်ဟာပါဠိဘာသာဘဂပုံနဲ့ဝတ္တပုတ်တို့ကိုဆက်ထားပြီးဩတရာနဲ့ဆုံးတာဖြစ်လို့အမှန်မှာ ပကဝတ္တောလို့မှတ်အောင်ဖတ်ရကြောင်းအခြားတနည်းကတက္ကဒဘာသာမှာဘဂဝတ်ပုတ်ကိုပုံရင်းအဖြစ်ယူရင်တော့ဘဂဝတ္တောလို့တွဲဆက်ပြီးဖတ်ရမှာဖြစ်ကြောင်းဘယ်နည်းနဲ့ပဲယူယူဘဂဝတ်တော်လို့မဖြစ်သင့်ကြောင်းသို့တော်တကားများလျှောက်ထားတာကြောင့်ဆရာတော်ကဘဂဝတ်တော်လို့ပဲအတန်သွင်းပေးခဲ့ကြောင်းတို့ကိုရှင်းပြသွားပါတယ်ဘဂဝတ်တော်လို့လည်းမဆိုခြင်းဘူး ဘဂဝတောလို့လည်းအများနဲ့လည်းသိပ်ပြီးမချားနာစေခြင်းလို့ဘဂဝတောလို့တစ်ဆက်တည်းဆိုလိုက်ရင်တော့အတော်လေးအဆင်ပြေနိုင်ပါတယ်အချို့ပညာတတ်ဆရာတော်ကြီးများကဒီလိုဆိုတာကိုနာကြားဘူးပါတယ်ခင်ဗျာနောက်တက္ကန္ဓအနေနဲ့ပါဠိရွတ်ဆိုရမှာလွဲမှားရခြင်းအကြောင်းများကိုဆက်လက်ပြီးတင်ပြပေးပါမယ်ခင်ဗျာပါဠိရွတ်ဆိုရမှာလွဲမှားရခြင်းရဲ့ပထမအကြောင်းရင်းက ပုတ်ရင်းကိုတတိမပြုတ်မိလို့မှားခြင်းပါပဲရှေ့မှာတင်ပြပြီးခဲ့တဲ့တန်တိသဘောတွေကိုသိနာလည်ထားရင်ဒီအကြောင်းကြောင့်လွဲမှားခြင်းအတော်အသင့်ကင်းနိုင်ပါတယ်ဒါကြောင့်ဒီမှာထပ်မံပြီးတော့မတင်ပြတော့ပါဘူးပုတ်ရင်းကိုသိတဲ့အပြင်ဝဲကြအထာအသူကိုပါသိရင်တော့အဖြတ်အတောက်လဲအစင်သင့်လာပါမယ်ပါဠိရွတ်ဆိုရခြင်း တူတူအမှန်ဖြစ်အောင်ဘဝအဆက်ဆက်ပါရမီပါအောင်ကြိုးစားမယ်ဆိုတဲ့စိတ်နဲ့ကြိုးစားရင်တော့ဖြစ်နိုင်ပါတယ်ခင်ဗျာ။ ပါဠိရွတ်ဆိုရာမှာလွဲမှားရခြင်းရဲ့ကျန်တဲ့အကြောင်းတွေကတော့ပါဠိစာလုံးပေါင်းတပ်ပုံကိုဂရုမပြုမိခြင်းမြန်မာစကားအသံထွက်မိခြင်းအတန်ရှည်ဆွဲ၍ရွတ်ဆိုခြင်း စသည်တို့ပဲဖြစ်ပါတယ်စာလုံးပေါင်းတပ်ပုံကိုဂရုမပြုမိတဲ့အတွက်ရွတ်ဆိုမှုလွဲမှားရခြင်းများကတော့အရဟံကိုအာရဟံလို့မာတာပိတုကိုမာတာပိတုပုရိသကိုပုရိသ တထာဒေဝမနုဿာနံကိုတတ္တာဒေဝမနုဿာနံလို့တုပတိပန္နောစသည်တို့မှာပါတဲ့ပฏิပန္နောကိုပဋိပန္နောလို့ဂေါတမကိုဂေါဓမလို့ဝိညူဟိကိုဝိညူဟိလို့ဓမ္မံကိုဓမ္မံလို့ရတနံကိုယတနံလို့စသဖြင့်လွဲမတတ်ကြပါတယ်မှန်ကန်လို့တဲ့စိတ်နဲ့တတိပြုပြီးပြင်းမဲ့ဆိုရင်လွဲပါတယ် ပါဠိကိုမြန်မာစကားသံထွက်နဲ့ဖတ်လို့လည်းလွဲမှားတတ်ပါသေးတယ်မြန်မာဘာသာမှာ အခရာကိုအတန်ပြောင်းပြီးအတန်ထွက်ရတဲ့ထုံရှိပါတယ်မြန်မာအခရာနဲ့ကန်စွန်းခင်းလို့ရေးထားတာကို ကစွန်းခင်းလို့အတန်ထွက်မှမြန်မာသံပြီးတတ်ပါတယ်ဒါကြောင့်မြန်မာဘာသာမှာရေးတော့အမှန်ဖတ်တော့အတန်ဆိုတဲ့အဆိုရိုးရှိပါတယ်ပါဠိဘာသာကတော့ရေးသားထားတဲ့အခရာရဲ့အတန်တိုင်းအတန်ထွက်ရတဲ့ဘာသာဖြစ်ပါတယ် ဆိုလိုတာကပါဠိကိုရေးသားတဲ့အတိုင်းအတန်ထွက်ပြီးဖတ်ရပါတယ်ပုံစံပြရင် ပါဠိကိုမြန်မာသာနဲ့ဖတ်လို့လွဲမှားပုံတွေက ပါဠိဘာသာဂေါတမကိုမြန်မာသာနဲ့ဂေါတမလို့မေတ္တာကိုမြန်မာသာနဲ့မေတ္တာလို့လွဲသားသလိုပညာကိုပညာပစ္စယောကိုပစ္စယောအေတံကိုအေတံနင်းစကိုနင်းစစသည်ဖြင့်လွဲမှားတတ်ပါတယ် ဒါကလည်းနည်းနည်း view ပြုပြီးဖတ်မယ်ဆိုရင်တော့မခက်ပါဘူးအဖွဲလိုက်ဝိယုဆိုရာမှာတာယာနာပြောပွဲဖြစ်ဖို့နဲ့ရွတ်ဆိုမှုညင်ညာစေဖို့အတွက်အတန်ရှည်ဆွဲပြီးဆိုခြင်းကြောင့်လည်းလွဲမှားခြင်းများဖြစ်တတ်ပါတယ်ပုံစံအနည်းငယ်ပြရရင်ဘဂဝတောကိုဘေကဝေတောဘေကေဝါတောအရဟတောကို အရေဟာတောအရဟံကိုအရေဟံအာရဟံစသဖြင့်စသဖြင့်လွဲမှတ်တတ်လို့ဝတ်သင်လိုက်ရွတ်ဆိုရင်တတိထားပြီးပြင်ရမယ့်အချက်များဖြစ်ပါတယ်ညှိနှိုင်းပြီးပြင်ဆင်လိုတဲ့အစန္ဒာနဲ့ကြိုးစားရင်တော့ဖြစ်နိုင်ပါတယ်ပရိတ်ပါဠိအစ ပါဠိဘာသာဝေါ်ဟာရတွေကိုအတန်မှန်မှန်နဲ့ရွတ်ဖတ်ခြင်းဖြင့် မိမိအတွက်အာယုံပြုလို့ကောင်းသလိုကြားနာရသူတွေအတွက်လည်းအတူယူစရာနေပေကောင်းခြင်းလည်းဖြစ်လာပါမယ်ဒီလိုနဲ့ပဲအတန်ထွက်မှန်တွေကို အစင်စင်လက်လွဲပြီးအမွေကောင်းတွေပေးသွားကြရမှာဖြစ်ပါတယ်ပါဠိအတန်မှန်ဖတ်နီးမူကောင်းတစ်ခုမိမိဒေသမှာပြန့်သွားရင်အခမ်းအနားကြီးတွေမှာဝတ်အသင်းတွေအတူတကွညီညီညာညာရွတ်ဆိုနိုင်ကြမှာဖြစ်ပါတယ်အများသတ်မှတ်ထားတဲ့မူတစ်ခုမရှိရင် ဝတ်ရွတ်ဆိုမှုပြိုင်ပွဲများ ပြုလို့ရမှာရွတ်ဆိုပြိုင်ပွဲဝင်ကြတဲ့အဖွဲ့များအားလုံးကိုအကဲဖြတ်ပုတ်ကူများပါပေကျိုးမရှိတဲ့လက်သမားနဲ့လက်သမားဆရာတို့လို အတော်ပဲအဆင်မပြေစရာမမျှတစရာတွေဖြစ်နိုင်ပါတယ်ဆရာတော်အရှင်သီလနန္ဒာဘိဝန္တရဲ့ပေးရွတ်ဖတ်ထားတဲ့မူဟာနိုင်ငံတော်အတွက်စံထားလောက်တဲ့မူကောင်းမူတန်ဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ ပါဠိပြီးစဉ်ဖတ်တတ်ရင် ပါဠိဘာသာနဲ့နှိစပ်လာပါမယ်ပါဠိဘာသာတတ်ကျွမ်းလာရင်ဘုရားဟောဒေသနာများနဲ့နှိစပ်လာပါမယ်ဒေသနာများနဲ့နှိစပ်လာရင်တရားသဘောများနဲ့နှိစပ်လာပါမယ်တရားသဘောများကိုသိလာရင်တရားတရားတိုးပွားလာပါမယ်တရားတရားထက်သန်လာရင်ကျင့်ပွားအထုတ်ခြင်းနဲ့နှိစပ်လာပါမယ်ပฏิပတ်ကျင့်ပွားအထုတ်ရင်သိက္ခာ၃ပါးပြည့်စုံလာဖို့နှိစပ်လာပါမယ် သီလတမာတိပညာသိက္ခာ၃ပါးပြည့်စုံရေးဟာတတ္တာထက်သူတို့ရဲ့ရည်မှန်းချက်ပဲဖြစ်ပါတယ်ခင်ဗျာ။